ဉာဏ်ရှင်တွေအလုံးကြီးတန်ဆိုတာဘယ်လိုပါလိမ့်မတို့တန်ကဘယ်လိုလိုက်ပြီးတော့ကောင်းကျိုးဆူကျိုးပေးပါလိမ့်မတို့အဲ့ဒါနိမိတ်ကကနားလည်ထားရင်တော့အင်္ဂတန်ကျိုးရှိဘယ်လိုကျိုးရှိတော့မတော်တဲ့မကောင်းမှုအကုသို့ပြုရမယ်အခန်းကြရင် နောက်ဆုံးနည်းနည်းတွန့်လာတယ်အဲ့ဒီတွန့်လာတယ်နောက်ဆုံးလာတယ်ဆိုတာပဲကံရဲ့အကျိုးကိုလမ်းမြင်လို့ဆုံးကောင်းတဲ့အကျိုးကောင်းတဲ့အလုပ်လုပ်ရတော့မယ်ဆိုတော့ကံရဲ့အကျိုးလမ်းမြင်လိုက်တယ်ဆိုရင်အတ္တတယောရှိလာလုံလဝရိယတူလာတယ်တတ္တတရားတွေတူလာတယ် ဒါကြောင့်ကံဟာဘယ်လိုပါလိမ့်မတုံးလို့ဆိုတာဒီလူအလူတကအလူအမတို့လူလူဝကြောင့်ဘက်ကတည်းမဟုတ်ဘူးအလူကံပုဂ္ဂိုလ်ဘက်ကလည်းဒီဟာကိုနားလည်ပြီးတော့နေအမှန်တန်ကောင်းတယ်ကိုဆိုရတော့ဗောအလူရှင်များကသာတဲ့တရားနဲ့ထူကြတန်းကြ အဲသိရနာဖြတ်တန်ကြတဲ့သူတော့သူတို့ဘက်ကတောင်းကြည့်သွားတယ်အလူကံပုဂ္ဂိုလ်ဘက်ကဒီလူတန်းတဲ့သွားပွဲတောက်ပွဲတွေကိုမိမိရှိစေအရသာခံပြီးတော့သွားတယ်လို့ဆိုရင်ပဲဒီမှာလောဘဖြစ်လာပြီ လောဘဖြစ်လာတော့လောဘဖြစ်တဲ့လေမှာအဲလောဘဖြစ်တဲ့ပုဂ္ဂိုလ်မှာကိုယ်ဒါနမျိုးစေ့ကကြာရောက်သွားတယ်လို့ဆိုတော့ဟိုငကူလေတဲမှာပုံမြက်တွေရှိတုံးမျိုးစေ့ချတယ်လို့ဖြစ်သွားတယ်ပေါက်တော့ပေါက်ပါရဲ့အပြင်ကအဲဆိုပါတော့ပေါ့အဲဒီ သုံးပုံတစ်ပုံလောက်သာအောင်တော့တယ်နှစ်ပုံလောက်ကသုံးမြက်တင်နဲ့ရောထွေးပြီးတော့မအောင်ဘူးအဲသုံးပုံနှစ်ပုံလောက်သာအောင်တော့တယ်တစ်ပုံလောက်ကတော့သုံးမြက်တင်နဲ့ရောထွေးပြီးတော့သုံးမြက်တွေကအဲယူသွားတာနဲ့မအောင်ဘူးဒီလိုဖြစ်တယ်ဒီတော့ဘုန်းကြီးတို့ ကြားကဘုန်းကြီးကနေပြီးတော့အလူရှင်သွန်ဒါယကဒါကမစေတမျိုးစုဘက်ကတရားတရားတိုးတက်ပါစီတော့လို့ဒီလိုစိတ်ထားပြီးတော့ပြုပြင်ယုံတွင်မကဘူးဘုန်းကြီးတို့ရဲ့အလူကံသံဃာတော်များဘက်ကယဟန်များသာမဏေများဘက်ကဒီလောဘတကြီးနဲ့ဝမ်းမြောက်ဝမ်းသာ အဲ့ဒါလိုစားတော့နေမှာကိုသိဆိုးတာပဲဆိုးတော့ကခုနကလောဘဖြစ်ပြီးတော့စားတယ်ဆိုရင်လောဘပေါက်မြုပ်ပြီးပါလို့အလှရှင်မှာအကျိုးရနေတဲ့အပြင်ဒီအလှကံပုဂ္ဂိုလ်ကဒီနေရာမှာအလှကံပုဂ္ဂိုလ်ဘဝနဲ့အလှကံလိုက်ရပြီမဲ့ဟိုးနောက်တဘဝကြတော့အလှကံပုဂ္ဂိုလ်အဖြစ်နဲ့အကျိုးပေးမှာမဟုတ်ဘူး အဲသူရဲ့မတရားတာကိုမတရားတဲ့အလိုက်အကျုပ်ပေးသွားမယ်။အောက်ကြနောက်ကြဖြစ်เสียကြည့်ရင်ဖြစ်သွားမယ်။အဲ့ဒါဘုန်းကြီးကဆိုရင်လို့အလူကံဘက်ကလူကံဆိုသူများမဟုတ်ဘူးဘုန်းကြီးတို့ရဲ့ဆရာတပည့်တစုကအဲ့ဒီလောဘတကြီးနဲ့ဒီလိုဖြစ်သွားမှာသိသေးတယ်။အာဆိုရင်ဒီဘာတွေကစိတ်တိုင်းမကြလို့อืม အဲဒေါသတွေဘာတွေစိတ်မချမ်းမသာဖြစ်မှာဒါလည်းဘုန်းကြီးကဆိုးတယ်ဒါတော့ဘုန်းကြီးမှာနှစ်ဖက်ငဲပြီးတော့လူကံပုဂ္ဂိုလ်တွေဖက်ကလည်းပဲအဲပုံမြတ်သဘောမျိုးလိုလောဘဒေါသတွေမပါပါစီနဲ့တော့တကားဟိုတော့ဘဝတံ္ဍရာကြတော့ဒီလောဘဒေါသတွေနဲ့နေတဲ့အလှူခံပုဂ္ဂိုလ်ကတက်တက်တာတာနဲ့အဲတံ္ဍရာမှာသွားရမှာမဟုတ်ဘူးသူ့မှာအပြစ်တွေနဲ့ ဆွဲချက်တင်တွားရမယ်အဲ့ဒါမြင်လို့မို့ဘုန်းကြီးကကံကံရဲ့အကျိုးကိုပေါ့လေဒီလိုဖြန်းပြီးတော့မြင်တော့ဘုန်းကြီးတို့ဘက်ကလည်းအဲဝမ်းမြောက်ဝမ်းသာနဲ့အာရပါရဒီလိုစားတာကိုဘုန်းကြီးကမကြိုက်ခြင်းလို့သဘောမတူခြင်းဒီကလည်းဆင်းခြင်းလို့သစ္စာကနာဆင်းခြင်းလို့အဲအလှရှင်တွေပေါ်မှာမေတ္တာပို့လို့ ဒီလိုအနေမျိုးနဲ့ဒါကဘုန်းကြီးတို့မှာပုံမြက်လက်ကင်းတယ်လို့လည်းဆိုရတယ်ပြီးတော့ဘဝတန္တရာမှာဒီလောဘဒေါသတွေကအကျိုးပေးစရာမရှိဘဲနဲ့ဘုန်းကြီးတို့ရဲ့မေတ္တာကရုဏာနဲ့သီလသိက္ခာကတောင်းတော်ကျိုးကိုပေးစရာရှိတယ်ဒါကြောင့်နှစ်ဖက်ငဲရအဲ့ဒီနှစ်ဖက်ငဲတဲ့ဥစ္စာကံကံရဲ့ကျိုးကိုမြင်လွန်းလုံငဲ့တယ်ဒါကြောင့်ကံကံရဲ့ကျိုးဟာကောင်းကောင်းနားလည်ဖို့တောင်းတယ်သန္တာနေတံကမ္မနာမ နာနိရုဇတိသဗ္ဗသောသဝိသေသံနိတေတဝါဟိသမယံမိဝိပေစီတုံသန္တာနေဘဝပံကာသန္တရာဟုခန္ဓာအစဉ်၌ဣဒံကမ္မနာမကောင်းကောင်းဆိုဆိုအမျိုးမျိုးပံကံဟုခေါ်ယောဤတေရနာမျိုးသည်နိရောဇာမာနံအကြောင်းအလျော်စွာချုပ်ပြ၍သွားရသည်ရှိသော သဘာတော်ကျွမ်းမဲ့ဥသုံးအရှိန်ကုံအောင်တုံးစုံကပင်မချန်ချွင်းပဲနာနေရုဇတိပြီးပြီးပြောက်ပြောက်အနေရောက်အောင်ချုပ်ပြောက်ပြည့်စည်၍အချင်းဤမတော်ရကြည်သမယံမိအကြောင်းတင်၍ခွင့်တင်ရာအချိန်ကာ၌သမယံမိဆံရာအကြောင်းတွေပေါင်းစုံ၍လာရာအချိန်ကာ၌ဥပ္ပစီတုံကောင်းကောင်းဆိုဆိုအမျိုးမျိုးကိုပေးခြင်းက တာဝီသေးတံမိမိတွေ့တာမပြတ်တာအောင်ဆက်စွာကြစ်လက်သတ္တိနှစ်ကိုနိတေတဝါဟိမကင်းအမှန်အရင်ကံဖို့တွန်းနှံမြုပ်ထားပြီးဝေသာလျင်နိရောဇတိဥပါတိပင်အချင်းဥပါတိပင်အစဉ်စေရောက်ချုပ်ပြောင်ရလေတည်းဘုန်းကြီးတို့တန်တန်မှာကံတို့အများကြီးရှိဘဝပေါင်းများစွာကပြုခဲ့တဲ့ကံတို့ ဒီဘဝမှာပြုတဲ့ကံတွေအဲ့ဒီကံတွေအများကြီးရှိတယ်ဟိုလူတယောက်ကပစ္စည်းတွေကသိပ်ပေါ်သိပ်ပေါ်တော့ကိုယ်ပစ္စည်းဘယ်နှဘာပစ္စည်းတွေရှိမှတော့မမှတ်မိဘူးသတိမထမိဘူးပေါ်လိုက်တယ်ဒါပေမဲ့သုံးညတဲ့အခါတတိထားလိုက်တော့အဘယ်နှဘာပစ္စည်းတွေရှိတယ်ဆိုပြီးတော့အလွယ်တကူယူပြီးသုံးနိုင်တယ်အဲ့ဒီလိုပဲကံတွေကလည်းလေအများကြီး ကိုယ်ကံတွေကိုတောင်းမမှတ်မိဘူး။ဩဘဝများစွာတန္တရာကကံတွေဆိုတာသာပြီးတော့မမှတ်မိသေး။တန္တာနေဘဝပံကားတန္တရာဝေခန္ဓာအစဉ်ဟုဆိုအပ်သောခန္ဓာတန္တာ၌ဤတံကမ္မနာမကောင်းကောင်းဆိုးဆိုးအမျိုးမျိုးခံကံဟုကိုယောဤစေရနာမျိုးသည်ဘုန်းကြီးတို့ဒီပေါ်ပြီးတော့ကြောက်เสียကောင်းတာက ဟိုပေါ်အများစွာကမကောင်းကံတွေလည်းပါလာတယ်အဲ့ဒီဟာကတော်ကြောက်เสียကောင်းတယ်အဲ့ဒီမကောင်းကံတွေကိုအကျိုးပေးခွင့်မရအောင်ကောင်းကံတွေကိုအများကြီးပြုရတယ်အများကြီးပြုလို့ကောင်းကံတွေကလွှမ်းနေပြီဆိုမှပြင်မကောင်းကံတွေကအကျိုးပေးမယ်လို့ကတ်လာပါရဲ့ကောင်းတဲ့ကံတွေကလွှမ်းသွားလို့အကျိုးပေးခွင့်မရလိုက် မကောင်းတဲ့ကံတွေကအကျိုးပေးမဲ့လို့နေပြန်ရောကောင်းတဲ့ကံတွေအများကြီးကအာရှိပါရှိလွှမ်းလိုက်ပြန်ရောမကောင်းကံတွေအကျိုးပေးခွင့်မရပြန်ဘူးအဲ့ဒါလိုနည်းအဖြစ်မကောင်းကံတွေရလေအကျိုးပေးမယ်လို့ကြံကြံဖန်ဖန်နဲ့စောင့်နေပြီမဲ့အခွင့်မရလို့ဟိုးနောက်ဆုံးဘဝကြာတောင်သူတို့အကျိုးပေးမယ်လို့ကြံစီရာကမရတာနဲ့မို့လို့ဒီလိုပဲအဟောတိကံအကျိုးမပေးနိုင်တဲ့ကံအဖြစ်နဲ့ပြိဋိဘံစံတော့ကြံရစ်ကြတယ် တာတုံကကတတ္တဘုန်းကြီးတို့မြတ်စွာဘုရားအလောင်းအလောင်းတော်ဘုရားကမှားမှားရင်ရင်ကံကလေးတွေတချို့ပြုခဲ့မိလို့လေကာရဏာရတယ်ဘုရားဖြစ်တယ်အဲသိဉ္စမာနဝိကာတို့ရဲ့အစိုးဆွဲခံရတယ်အရှင်ဒေဝတတို့ရဲ့ကြောက်လင့်ခံရတယ်အဲပြည့်နောက်ဆုံးကြတော့ဝန်တော်လာရတယ်ဒီအကုသိုလ်ကံတွေဟာဘုန်းကြီးတို့လည်းပါတယ် အလုံးတရားဓမ္မတွေမှလည်းပါတယ်အဲ့ဒါဟာကိုအကျိုးပေးဝင်မရအောင်လို့ဆိုပြီးတော့ကောင်းတဲ့ကံတွေပြုပြီးရင်ပြုရင်ဒါနပြုပြီးရင်သီလဆောက်ပြီးရင်ကမ္မဋ္ဌာန်းဘာဝနာစီပြန်ရင်နေ့စဉ်နေ့စဉ်မေတ္တာကရုဏာဖြစ်ရင်နေ့စဉ်နေ့စဉ်တွေ့ရမြင်ရတဲ့စကားပြောတဲ့အခါမေတ္တာတန်တဲ့စကားပြောရင်ကရုဏာတန်တဲ့စကားပြောရင်အဲ့လိုကောင်းတဲ့ကံတွေကြီး ကုသိုလ်တတ်သိနားလည်တဲ့ဘဝမှာသူ့သွားရတယ်။နှမလို့ရှိရင်အကုသိုလ်ကံတွေအခွင့်သာကသာမရှင်လေမကောင်းကျိုးတွေပေးမှဖြင့်မိမိတို့လည်းမကောင်းလူတွေဖြစ်မကောင်းတရားတွေဖြစ်မကောင်းစိတ်တွေဖြစ်ပြီးတော့မကောင်းကံတွေပြန်ပြီးတော့တိုးပွားရန်တာပဲ။ဒါကြောင့်ဒီဘဝအထက်လျောက်လူကောင်းဖြစ်တယ်ဆိုရင်ပူကောင်းအောင်လုပ်ရတယ်။အထက်လျောက်သူတော်ကောင်းယဟန်တင်ကဖြစ်တယ်ဆိုပူကောင်းအောင်ကြိုးစားရတယ်။မကောင်းကံတွေကပါနေသေးလို့မျိုး။ ဣဒံကမ္မနာမကောင်းကောင်းဆိုဆိုအမျိုးမျိုးဖန်ကံဟုကိုရောဤစေတနာမျိုးသည်ဒီရုဇာမာနံအကြောင်းအားလျော်စွာအချုပ်ပြော၍သွားရသည်ရှိသောကံတော့ချုပ်တော့ချုပ်သွားတာပေါ့ဒီဘာတော့မနဲ့ကဆုံးလောင်းရဆုံးလောင်းတဲ့အကံပြည့်တဲ့စေတနာကံတွေဟာအဲ့ဒီတော့ငါပဲချုပ်သွားတယ်နောက်တာပြန်တတိယတော့ထပ်ပြီးတော့ကံသစ်ပေါ်လာ ကံလေးပေါ်လာတက်ချုပ်သွားပြန်တာဒါတော့ကံစတဲ့ဥစ္စာစိတ်စေတသိက်ခဲကပါတဲ့စေတသိက်တရားတစ်မျိုးမျိုးလို့စိတ်ချုပ်တယ်လို့ပဲသူလည်းချုပ်သွားတာပဲစိတ်ကြောက်တယ်လို့ပဲသူလည်းကြောက်သွားတာပဲဒါဖြင့်ပြီးပြီးပြောပြောပြောက်သွားရောလားလို့ဆိုတော့နိရောဓမာနအကြောင်းအားလျော်စွာချုပ်ပြောပြီးသွားရသည်ရှိသောသဘာတော်ကျွမဲ့ဥဒုံအရှိန်ကိုအောင်လုံးစုံခပင်းမချန်ကျွင်းပဲ ချုပ်တော့ချုပ်သွားတယ်ချုပ်ပါပေမဲ့လို့ဟိုအိပ်ပျော်နေတဲ့အခါဖြစ်တဲ့စိတ်မျိုးလို့ကြီးကြောက်ကြောက်မဟုတ်ပါဘူးပမတ်တမေဟိုနန္ဒီနာသွားတယ်လာတဲ့အခါတွေ့ရမြင်ရတဲ့စိတ်မျိုးလို့ကြီးကြောက်ကြောက်မဟုတ်ပါဘူးတမဲကိုစိတ်ပါလက်ပါလုပ်တဲ့စေစေရနာတွေကတော့သဝိတေသံမိမိတို့တာမပြတ်တာအောင်ထက်စွာကြည်လေတတ္တိနှစ်ကို နိတိတဝါဟိအတွင်းတန်တန်အရင်ခံဖို့အတွင်းမှမြုပ်ထားပြီးပြီသာလျင်ဒီခန္ဓာအစဉ်နဲ့မြုပ်သွားတယ်သူတတ္တိမြုပ်သွားတယ်အဲ့ဒီတတ္တိကိုကိုပဋ္ဌာန်းပါဠိတော်ကကမ္မပစ္စည်းလို့ခေါ်ကမ္မတတ္တိဒါမြတ်စွာဘုရားရှင်ကိုရမြပွင့်တော်မူလာတော့မှထိတိရောက်ရောက်ဒါတွေကိုလက်ဟိုလက်ညှိုးနဲ့ထောက်ပြတယ်လို့ပြနိုင်တယ် ဟိုရှိတုန်းကပညာရှိကြီးပဲကံရှိတယ်ကံရဲ့အကျိုးရှိတယ်ကံရှိတယ်ကံရဲ့အကျိုးရှိတယ်ဒါလောက်တော့ပြောနိုင်တယ်အဲဘယ်ကံကြောင့်ကောင်းတဲ့ကံကြောင့်ကောင်းတဲ့အကျိုးပေးတယ်ဒါလောက်တော့ပြောအဲ့ဒီကံဟာဘယ်လိုလဲလို့ဆိုတာတော့မပြောနိုင်ဒါကဘုရားပွင့်လားလို့မြတ်စွာဘုရားကကမ္မပစ္စယတတ္တိအဲ့ဒီတတ္တိကလေကံကဥပတိပင်ချုပ်သွား ဟောသူရဲ့တတ္တိကတော့ဒီမှာကြံပြီးတော့နေရတယ်သူရဲ့တတ္တိတော့နှိမ့်နှံသွားဒီတော့ဘုန်းကြီးတို့ဒီနေ့ရပြီးတော့စဉ်းစားရမှာကဘုန်းကြီးတို့တဏ္ဍာမအဘွားပေါင်းများစွာကအကုသိုလ်ကံရဲ့အကုသိုလ်တတ္တိတွေအများကြီးရှိပေလိမ့်မယ်ကုသိုလ်ကံရဲ့ကုသိုလ်တတ္တိတွေလည်းအများကြီးရှိပေလိမ့်မယ်ဟောဒီလိုပထမစဉ်းစားရမှာ ဒီလိုစဉ်းစားပြီးတော့အဲ့ဒီကုသိုလ်အကုသိုလ်ကံတွေကလေအကျိုးမပေးရင်မနေနိုင်တော့အောင်ကြီးကျယ်တဲ့ကံတွေကတော့ပေးပြီးပြီအကုသိုလ်ကံတွေကလည်းအကျိုးမပေးရရင်မနေနိုင်တော့အောင်ဆိုတဲ့အကုသိုလ်ကံတွေကပေးပြီးပါပြီခုကျန်တာကတော့အခွင့်တင်တဲ့ကအကျိုးပေးဖို့လို့မလိုလဲလိုလဲကံတွေကုသိုလ်တွေကလည်းပဲအကျိုးမပေးရရင်မနေနိုင်တော့တဲ့ဇံကုသိုလ်တွေပါတွေအကျိုးပေးပြီးပြီ အခုကြံတဲ့ကုသိုလ်တွေကတော့အခွင့်သင့်ရာအခွင့်သင့်တဲ့အခါအခွင့်သင့်လို့ပြေးမယ်လို့ဒါလို့ကြံနေတဲ့ကံတွေကတော့ပြေးလို့မကောင်းကံဘက်ကကြည်လိုက်လဲပြေးလို့ကောင်းတဲ့ကံဘက်ကကြည်လိုက်လဲပြေးလို့ဒါဘုန်းကြီးမှာရောအလုံးသံဃာတော်တွေမှာရောအလူတကာအလူမဆွေမျိုးသားချင်းတွေမှာရောဒါရင်နားလေသဘောသိကောင်းတာဣဒံကမ္မနာမကောင်းကောင်းဆိုဆိုအမျိုးမျိုးဖန် သံဟုကိုယောဤစေရနာမျိုးသည်ဒီဥဇာမာနံအကြောင်းအလျော်စွာချုပ်ကျော်၍သွားရသည်ရှိသောသဘာသောကျွမ်းမဲ့ဥသုံအရှိန်ကုံအောင်လုံးစုံဖပင်းမချန့်တွင်ပဲနာနီရောဇတိပြီးပြီးပြောက်ပြောက်အနေရောက်အောင်ချုပ်ပြောက်ပြည့်စည်၍အရှိနီးမဖြစ်ကြသေးအရှိနီးဖြစ်သွားရဲဆိုရင်တော့ဘာလို့ကိုလက်ကံပြတာအလကားနေမှာပေါ့မဟုတ်ဘူးသူအရှိနီးမဖြစ်ကျန်းနေတယ်တတ္တိကျန်းနေတယ် ဟိုအရာဝတ္ထုပြန်မနေဘူးသူရဲ့တတ္တိပြန်နေတယ်တတ္တိဆိုတဲ့ဥစ္စာကိုယ်ကိုယ်တိုင်ပဲချိန်ကြည့်စမ်းတာလူတယောက်လားစကားပြောကောင်းတဲ့တတ္တိရှိတယ်ကြံရည်ဖန်ရည်စိတ်ကူးသဉ္ဇံတတ္တိရှိတယ်အဲလုပ်ငန်းဆောင်တာမှာလုပ်နိုင်ကိုင်းနိုင်တဲ့တတ္တိရှိတယ်လို့သူရဲ့တတ္တိတယ်အများကြီးရှိတယ်ဆိုပါတော့အဲ့ဒီတတ္တိကခန္ဓာကိုယ်နဲ့ရှိသလားလို့ရှိတယ်ပေါ့ ရှိလို့မော်တကာလေပြောရင်းဆိုရင်ကျုံလာတော့အဲ့ဒီတတ္တိထုတ်ပြီးတော့ပြောလိုက်တာအဲအပြောကောင်းတယ်ဘူးလူတစ်ဖက်သားနားလည်အောင်တဲ့ပြောတာလူတစ်ဖက်သားသဘောကျသွားအောင်တဲ့ပြောတာဟုတ်တော့တတ္တိတတ္တိတတ္တိအဲ့ဒီတတ္တိငကိုကောမရှိဘူးလားအိပ်ပျော်နေလဲရှိတာပဲအဲသမင်းစားတောက်သွားလာနေလဲရှိတာပဲဒါပေမဲ့အဲ့ဒီတတ္တိဟာအကောင်အထည်လားလို့ဆိုတော့မဟုတ်ပါဘူးတတ္တိကပဲအဲလူတယောက်ဟာလှုပ်ရည်ကံရည် တတ္တိတဲရှိဟောအချိန်ကြလို့အလုပ်တစ်ခုကျုံလာတော့သူကအလုပ်ကလုပ်ပြလိုက်တယ်တွတော်တဲ့လူအဲတတ္တိရှိကျန်ရင်ဖန်ရကြတော့လဲစီမံလိုက်တာတတ္တိရှိအဲ့ဒီတတ္တိတွေဟာဘလောက်ပဲမရမရရာပေါင်းထောင်ပေါင်းစုနေဒါဝမလေးပါဘူးအဲ့ဒီတတ္တိဘယ်မှနေစိတ်အစဉ်မှာပါနေစိတ်အစဉ်နေမဟုတ်ရုပ်အစဉ်မှာလည်းဒီတတ္တိပါနေတယ်အဲ့ဒီတတ္တိကဘာမှဝမလေးဘူးတတ္တိကတော့တတ္တိပဲ အဲ့ဒါလိုပဲကမ္မပစ္စည်းဆိုတဲ့တတ္တိတွေဘုန်းကြီးတို့သင်တာမှာအကုသိုလ်တတ္တိတို့လည်းတစ်ပြုံတစ်ပုံကြီးပါပဲကုသိုလ်တတ္တိတို့လည်းတစ်ပုံကြီးပါပဲဝင်လေးသလားမလေးပါဘူးဒါဖြင့်ဒီလိုကုသိုလ်အကုသိုလ်တတ္တိတွေကဘယ်ကာမှအကျိုးပေးသတုံးလို့ဆိုတော့သမယံမီအကြောင်းတင်ရခွင့်တင်ရာအချိန်ကာလ၌ဝိပ္ပစီတုံးဆိုင်ရာအကျိုးကိုပေးခြင်းကအကြောင်းတင်မှာအကျိုးပေး အကုသိုလ်ကံတွေကလည်းကာလဝိပတ္တိကျိုးပြီးမကောင်းတဲ့ကာလနဲ့ကျုံနေပြီဆိုအကုသိုလ်ကံတွေကလည်းကျိုးပြီးတာဘဝကိုကမကောင်းတဲ့ဘဝကျုံနေပြီဆိုတော့တိရစ္ဆာန်ဖြစ်နေအကုသိုလ်ကံတွေကအကျိုးပေးတာဆိုတော့ဘုရားကင်းနဲ့ပေါက်တယ်ဒီကကင်းနဲ့ပေါက်တယ်အဲတော်တော်ကြတော့စားရတောက်ရတာမစားရမတောက်ရဖြစ်မယ်နေစရာထိုင်စရာမရှိဖြစ်မယ်အကုသိုလ်ကံတွေ အဲ့ဒီအကုသိုလ်ကံမျိုးအဲလူဘဝကောမပါလှဘူးလားပါပါရဲ့ဘဝကနည်းနည်းကောင်းနေတော့အဲ့ဒီနေစရာမရှိအောင်စားစရာမရှိအောင်အဲကိုကအဓိကနှိမ့်ဆက်အောင်လေဒါလည်းတော့သူတို့ကမတတ်နိုင်ဘူးမပါဘူးလားဆိုတော့ပါတယ်ဒီကံကိုပါပေမဲ့လို့ဂတိကောင်းနေတဲ့အခါကျတော့ဒီအကုသိုလ်ကံတွေကပြုမဖြစ်ပြန်ဘူးတကလုံလဝရိယ ညံ့ဒီအဲ့ဒါလို့မကောင်းတဲ့သူတွေကြာတော့အကုသိုလ်ကံတွေကအကျိုးပေးတယ်ဆိုတော့ညံမရှိလို့ဒီအစာလေးတဲမှမသိမတဲမှမသိမတဲတဲ့အစာကိုညံမရှိလို့စမ်းမိအဲတော့ကြတော့ယောဂရရှိတဲ့ယောဂတို့ယောဂရဖို့ရန်ယောဂတို့ဖို့ရန်ကအကုသိုလ်ကံကရှိမှာအဲ့ဒီအကုသိုလ်ကံကြီးတက်တက်စီမံနိုင်သလားလို့ဆိုတော့ဟုတ်သူညံမရှိလို့ မတော်တာတွေစားလို့ညံမရှိလို့ရေမချိုးတင်တဲ့အချိန်ချိုးလို့ညံမရှိလို့မသွားတင်တဲ့နေရာသွားလို့သူဒီလိုယောဂတိုးရယောဂရရပြီးသားယောဂတိုးရဟိုဒါဖြင့်ဒီပြင်ပုဂ္ဂိုလ်တယောက်ကဘယ်လိုပဲယောဂဘာလို့မဖြစ်သူကလည်းနဲ့ဉာဏ်ရှိတယ်အတာမတော်ဘူးလို့ဆိုတာသူမှတ်ထားတယ်ဒါဒီလိုအချိန်သွားလို့မတော်ဘူးဆိုတာမှတ်ထားတယ်ဒီလိုအချိန်ရေချိုးလို့မတော်ဘူးဆိုတာမှတ်ထားတယ် ဟောဉာဏ်ရှိတာနဲ့ပဲလူလူနှစ်ယောက်ဉာဏ်မရှိတဲ့သူကအာမကောင်းညို့ပြေးတယ်အဲဉာဏ်ရှိတဲ့သူကမကောင်းညို့မပြေးနိုင်ဘူးဒါကြောင့်မကောင်းတဲ့ကံတွေအကျိုးပေးတယ်ဆိုတဲ့ဥစ္စာမကောင်းအောင်ကိုအကြောင်းတွေကဆုံးငါမှမကောင်းကျိုးပေးသမယမီအကြောင်းတင်၍ခွင့်တင်ရာအချိန်ကား၌ဝိပစ္စည်းတုံးဆိုင်ရာအကျိုးကိုပေးခြင်းငါလို့အဲ့ဒီအကြောင်းတွေကို ဒါတွေဟာမကောင်းကျိုးပေးတတ်တဲ့အကြောင်းတွေပဲလို့နားလည်အောင်စောစောကပညာတွေသင်ရတယ်စောစောကမိကောင်းပါကောင်းတရားကောင်းဓမ္မကောင်းဆွေကောင်းမျိုးကောင်းတွေနဲ့ပေါင်းတင်ပြီးတော့သူတို့အဆုံးအမကိုနားထောင်ထားရတယ်မှတ်ထားရတယ်ဥပ္ပါဒကိုလည်းစဉ်းစားဉာဏ်ရှိရတယ်အဲဒါလိုဉာဏ်တို့ဝရိယတို့အလိမ္မာတို့ရှိပြီလို့ဆိုတော့ကာလမကောင်းတောင်းသူ့အတွက်တော်တော်သက်သာတယ် ဂတိဘဝကနည်းနည်းကလေးညံ့နေတယ်တောင်ထိုတောင်သူ့ပဲနည်းနည်းသက်သာတယ်တောင်ကာလောဂတိပယောဂာနံဂတိကာလောပတိပယောဂာနံဂတိယာစယထာရဟံသံပတိဉ္စာဝိပါတိဉ္စာကမ္မမာကမ္မပစ္စတိကာလောပတိပယောဂာနံအများနေထိုင်ရာဖြစ်တဲ့အချိန်ကာလ ရုပ်အသိဤလှပါခြင်းရုပ်ဆိုးခြင်းဆိုတဲ့ဥပတိလုံလာဝိရိယအပညာအလိမ္မာဆိုတဲ့ပယောဂါတို့ဤ၎င်းဂတိယာစာရောက်ရာပုံဌာနဟူသောဂတိဤ၎င်းသံပါတိစာအကြောင်းရင်းကံဖန်သည့်အလိုက်သံပတ္တိဆိုင်မှုကို၎င်းဝိပါတိစာအကြောင်းရင်းကံဖန်သည့်အလိုက်ဝိပါတိဆိုင်မှုကို၎င်းအာဂမမလွဲသမှုအစွဲပြု၍ကမ္မမိခဲ့ပြဖုံပမာသုံးတို့ လုံးလုံးမပြေကိုယ်ဝဲခန္ဓာကံတရားသည်ဒီမိခဲ့ပြဖုံးနေတယ်ဘာမှတော့မမြင်မမြင်ရမရှိတာပဲပြေလို့ကံအဲ့ဒါတွေဟာကာလသံပါတိနဲ့ဂျုံနေမယ်ဆိုရင်ဟိုတာမန်ကုသိုလ်ကံတွေကတော့မှအကျုပ်ပြလိုက်တာကာလကတဲကောင်းတယ်ကိုအဲနေလို့ထင်းလို့ကောင်းတယ်ကြောင်းလို့ဝဲလို့ကောင်းတယ် သွားလို့လားလို့ကောင်းတယ်ဒါလို့ဆိုရင်တာမန်ကံသမားလေးတွေတောင်မှစာရေးတောင်းရေးများချောင်းနေရေးတန်ရေးကောင်းကာလကောင်းတယ်အဲဥပတိဆိုတဲ့ဥစ္စာရှိရုပ်အဆင်းဟာအမှတ်တမဲ့တော့ရုပ်ဆင်းလှတာအရေးမကြီးပါဘူးလို့ပြောတယ်ဒါပေမဲ့ရုပ်ဆင်းလှတယ်ဆိုရင်ပဲဒီကမြင်ရတဲ့သူကအဲတဲ့ ရုပ်ကလေးသနာကမနဲ့ဆိုပြီးတော့သူ့ပေါ်မေတ္တာရှိကလေးကလေးဆိုလို့ရှိရင်လည်းရုပ်ကလေးသနာကမနဲ့ဆိုပြီးတော့ကျိုးကျင်မှုကျင်အဲလူကြီးလည်းလူကြီးအလိုက်ပေါ့လေအယုတ်ကဆုံးနေပြီဆိုလို့ရှိရင်ကျိုးကျင်မှုကျင်စိတ်တော့နဲ့တော့သနာလို့များဖြင့်သနာတတ်တဲ့လူနဲ့တွေ့လို့ရှိရင်ကျိုးကျင်မှုကျင်ချင်းအဲဥပတိဆိုတဲ့ရုပ်အဆင်းဟာသိအရေးကြီးတာ ဩအထက်တန်းကြလေရုပ်အဆင်းကအရေးကြီးလေအထက်တန်းရောက်လာလေအာသူတို့ကတော့အကျိုးမပေးပဲနေပါမလားရုပ်ကိုကဥပတိကိုကတဲကောင်းတာကိုနဲ့အကုန်လုံးလိုက်ပြီးတော့အကျိုးပေးစရာအကြောင်းဖြစ်သွားတယ်ပယောဂဆိုတဲ့ဥစ္စာဉာဏ်ဝရိယအလိမ္မာအဲ့ဒီအလိမ္မာကညံ့ရင်ညံ့တယ်လို့အကျိုးပေးနေတော့ အဲ့ဒီအလိမ္မာကကောင်းရင်ကောင်းတော့အကျိုးပေးကြီးကျယ်စွာအဲ့ဒီအလိမ္မာကောင်းအောင်လို့ဆရာကောင်းတမားကောင်းအဲ့ဒီဉာဏ်ဝရိယကောင်းလာအောင်လို့မို့မိကောင်းပါကောင်းအဲ့ဒီဉာဏ်ဝရိယကောင်းအောင်လို့မို့အရဒေသကောင်းတယ်အကုန်လုံးရှာကြရတာဟာဒီအတိအလိမ္မာဉာဏ်ဝရိယကောင်းလာအောင်လို့အဲ့ဒါတွေကတန်ဖိုးရှိနှုံးလို့အဲဒီပြန်ဥပဒိတွေဘလောက်ကောင်းနေနေဉာဏ်ဝရိယညံ့ဖြစ်ပြီဆိုတော့အကျိုးကောင်းကောင်းမပေးဘူးတို့သမ ्या အကျိုးလေးတွေပြောက်ပြဲလို့ ဒါကြောင့်ကံဆိုတဲ့ဥစ္စာဘယ်လိုပါပါလိမ့်မလဲပထမဆုံးပြန်ပြီးတော့စဉ်းစားအော်ကုသိုလ်ပြုပြီးအကုသိုလ်ပြုပြီးဒီထဲမှာရှိတဲ့စေရနာကိုကံလို့ဆိုတယ်ဒါဖြင့်အဲ့ဒီစေရနာကဘယ်လိုသဘောနဲ့ဘဝများစွာလိုက်ပါလိမ့်မလဲမြတ်စွာဘုရားကကုသလကုသလံကုသိုလ်အကုသိုလ်ဖြစ်သောကမ္မံကံစေရနာတိဝိပါကနံ နောက်နောက်ဒီဘက်သေးတဲ့နန္တရားတို့အလကောင်ကတ္တတာသာရူပါဏံကမ္မဇယုဆိုတဲ့ကတ္တတာယုတရားတို့အလကောင်ကာမပစ္စယေနာကာမပစ္စယတတ္တိဖြင့်ကုသရောကျေစုပြုသည်ဟောသည်ဖြစ်၏မြတ်စွာဘုရားကအဲ့ဒီစေရနာဟာလေဒီဥပတိပင်ဆိုပြီးတော့နန္တရားထုံးစံနဲ့ချုပ်သွားမယ်တတ္တိကြံရတဲ့ ဖတ်တတ်တယ်ပါလေကမ္မပစ္စည်းတတ္တိကျမ်းနေရတယ်ပြီးတော့ကမ္မပစ္စည်းတတ္တိကျမ်းနေရလို့ရှိရင်အိုးတို့ဘဝများစွာကကောင်းကံမကောင်းကံနဲ့တတ္တိတွေအများကြီးရှိမှာပေါ့အိုးအများကြီးရှိတာဒါပြခုဆုံပြီးတော့ကောင်းကံရောမကောင်းကံရောဘာဖြစ်လို့မပေးကြတဲ့တုံးလို့ဆိုတော့အဲကံကသူ့ကြီးမပေးပါဘူးသူ့ကြီးမပေးပါဘူးကာလကာလအလိုက်ကျိုးပေးတာ အဲ့ဒါမကောင်းစမ်းပါလားမကောင်းကံတွေကအကျိုးပေးမှာပေါ့ကာလကောင်းနေစမ်းပါလားကောင်းကံတွေကအကျိုးပေးမှာဟုတ်ပြီဂတိဘဝကိုကမကောင်းတဲ့ဘဝတရိစ္ဆာန်ဘဝရောက်စမ်းပါလားငရဲဘဝရောက်နေစမ်းပါလားပိဋ္ဌဘဝရောက်နေစမ်းပါလားအိုးမကောင်းတဲ့ကံတွေကလေစိတ်အကျိုးပေးခွင့်ရသွားတယ်ဂတိကလူဘဝတွေရောက်နေစမ်းပါနတ်ဘဝတွေရောက်နေစမ်းပါနတ်အောင် သိတဲ့နိုင်တဲ့အကုသိုလ်ကံပါပေမဲ့ဟိုလူဘဝနောက်ဆုံးတောင်းတရာပြီးတော့မငတ်ပါဘူးဟိုနတ်ဘဝတို့လိုများရောက်သွားတော့ငတ်အောင်ပြုနိုင်တဲ့ကံအဲ့ဒီနတ်မှာမရှိဘူးလားရှိပါရဲ့ဒါဖြင့်ငတ်နေပါလားနတ်ဘယ်တော့မှမငတ်ဘူးဘာဖြစ်လို့လဲဂတိကိုကအင်မတန်ကောင်းတဲ့ဂတိရောက်ဒါကြောင့်ကာလကောင်းရင်ကောင်းတဲ့ကံတွေကကာလမကောင်းရင်မကောင်းတဲ့ကံတွေကဂတိဆိုတဲ့ဘဝကောင်းရင်ကောင်းတဲ့ကံတွေကအခွင့်သားတယ် ဂတိဆိုတဲ့ဘဝမကောင်းလို့ငရဲတရိစ္ဆာန်ပိဋ္ဌာဖြစ်နေမယ်ဆိုရင်မကောင်းတဲ့ကံတွေကအခွင့်သာတယ်ဥပတိမကောင်းတဲ့ကံတွေအခွင့်သာလို့ငရဲတရိစ္ဆာန်ဖြစ်သွားခွေးကလေးလှလာလေးဆိုလို့ချင်းအမေဒူးမမူးမဒူးနဲ့မူးမအဲသူ့ကိုတကယ်တည်းမွေးထားခြင်းတဲ့သူတွေနဲ့ခွေးကလေးလှလို့အဲ့ဒါဥပတိဥပတိအဲလှနေလို့ရှိရင်ကောင်းတဲ့ကံတွေကအကျိုးပေးတယ်တရိစ္ဆာန်ဖြစ်တော့လိုက်ကျိုးပေးတယ် မလှဘူးဆိုလို့ကြည့်ရင်လူဘဝရောက်နေတာတောင်မှလူဆိုတဲ့အယုတ်ကြီးကိုကကွာဘယ်နဲ့ပဲညနဲ့ပဲနဲ့ပြောပြီးတော့တဲ့ကိုသူမျိုးသားချင်းကတော့အေးမတိုက်ဘူးမွေးလာတယ်ဆိုရင်ပဲရုပ်ကလေးကစိုးစိုးကြီးဆိုတော့အမေကတော့ဖြစ်ပါရဲ့အဖေကတော့နဲ့နဲ့တောင်းအင်တင်တင်ကြီးဘိုးတွေဘွားတွေကမချီပါဘူးဒီကလေးကိုကိုနဲ့ဒီနဲ့ချီမသွားပါဘူးဒီကလေးကိုဘိုးတွေပါ အတော်တွေဘာတွေဥကြီးဥလေးတွေကမချီပါဘူးဒါခရီးရတဲ့ဘယ်နဲ့တော်ရုံဆိုတော့အဲ့ဒါပြောရမှတောင်နည်းနည်းရှက်တာနဲ့မို့လို့အယုံသိုးတာနဲ့ပဲဒါမိဘဘိုးဘကစားပြီးတော့အရေးမဆိုင်ရုပ်ကလေးကလှလှပပလို့ဆိုတော့တွားကျင်တယ်ကိုအဖေကလည်းဒီသားပွေတကျုပ်သားတကျုပ်သားဘိုးကလည်းချီးပြီးတော့ဟိုအိမ်ဒီအိမ်ညလဲလို့ တတုံမိလေဟိုကျုပ်ဘသူတင်သသားကမွေးတာသမီးကမွေးတာသူကလည်းကြွားကြင်တယ်ဝိကတော်ဒီပါတွေကမလို့ဟိုအိန္ဒိယကျဒီတူကလေးခြီးသွားကြင်ငယ်ငယ်ကလေးကငယ်ငယ်တော်တော်လေးကြီးတော့လည်းဒီလိုပဲဒါကြောင့်ဥပတိလှလို့ရှိရင်ဂတိကမကောင်းတောင်းမှတရိစ္ဆာန်ဖြစ်တော့အကျိုးပေးဥပတိကမလှဘူးဆိုလို့ရှိရင်ဂတိကောင်းနေတဲ့လူဘဝမှာတောင်းမှတိတ်အကျိုးမပေးပါဘူး အဲဥပတိဆိုတဲ့ရုပ်အဆင့်ကဘယ်လောက်ကွာခြားပါလုံလဝိရိယဉာဏ်အတိအလိမ္မာအဲ့ဒါရှိပြီဆိုလို့ရှိရင်ခွေးကလေးတောင်နဲ့နဲ့လိမ္မာတဲ့ခွေးဆိုရင်ပဲနောက်ဆုံးလက်သွေးကလေးတင်လို့လွယ်အောင်တော့ဒီခွေးကလေးကျွေးမဲ့သူတဲမချလာဘူးလိမ္မာလာလို့အဲ့ဒီခွေးကလေးကညဟောင်းပေါ်ပါပေါ်ရလုံလဝိရိယရှိတယ်ဆိုအာဒီခွေးတော့ကျွေးပါကျွေးပါသူကတဲညဆောင်ကြောက်ပေါ်ရတယ်ဆိုပြီးတော့ အဲ့ဒီမကောင်းတဲ့ဂတိရောက်သွားတာတောင်မှအဲ့ဒီခွေးကလေးလုံလဝရိယရှိတာနဲ့အလိမ္မာကလေးရှိတာနဲ့စားရတော့ရင်မခဲရင်သားဘူးဝေးမကျွေးမဲ့သူတွေပေါ်နေတယ်ဒုက္ခဝရလာလုံလဝရိယကမရှိဘူးဝရိယကဘာမှမရှိတော့သူနောက်ဆုံးပူလီလောက်တော့မှသူများလောက်မရဘူးဝရိယကမရှိပဲကိုသူများလောက်ကိုင်းကုန်ကြပြီသူကအိတ်သုံးချီသေးတယ်အိတ်သုံးချီသေးတယ်သူကပြင်းလို့တန်းဝင်လုံးဝေလုံးရှိနေတယ် အဲ့ဒါသူများကဘယ်လောက်ရပြီဆိုသူမရပါဘူးဒါကြောင့်လုံလောက်ဝရိယရှိရင်ကာလကလည်းကောင်းမယ်ဂတိကလည်းကောင်းမယ်အလိမ္မာကလည်းရှိမယ်ဆိုလို့ရှိရင်အသွမ်းကိုအကျိုးပေးတယ်တဘာမှစဉ်းစားမနေနဲ့ဘသူအကျိုးပေးတယ်ဆိုလို့ရှိရင်တော့သူတိကျကျရှိအဲညာဝရိယကဘယ်လိုဖြစ်လိမ့်မလဲဘသူကအကျိုးမပေးဘူးဆိုလို့ရှိရင်ညာဝရိယဘယ်ဘသူကအကျိုးအကျိုးပေးပါမလားစကားပြောတာကြီးကဘောက်ကြီးပြောဖြစ်နေတာပဲ သူကမခံရအောင်ကြီးပြောတာပဲသူနဲ့ကိုတည်းအပေါင်းနဲ့တည်းမလုပ်ချင်ကြဘူးဟိုအလိမ့်မကူကရှိမှမရှိပဲကူဒါကြောင့်ကံဟာကံကြီးအကျုံးမပေးပါဘူးသိနားလည်ဖို့ကောင်းတယ်ကာလောဘတိပယောဂနံဂတိယာသယထာရဟံသံပါတိဇာဝိပါတိဇာကမ္မမာကမ္မပစ္စတိဒီတော့ဒီဒီနားလည်ပြီနော်ကံဟာပဲလို့ ကံရဲ့တတ္တိကဘယ်လိုလဲတတ္တိကဘယ်လိုလိုက်လာလဲအမြဲခန္ဓာရှင်မှာပါနေတယ်အဲ့ဒီကံဟာသူ့ကြည်တတ္တိရှိပေမဲ့အဲသူ့ကြည်တော့အကျိုးမပေးပါဘူးကာလဂတိဥပတိဘယောကကောင်းမကောင်းလိုက်ပြီးတော့ကောင်းကံမကောင်းကံတွေအကျိုးပေးခွင့်သာကြတာပဲလို့ဒီလိုနားလည်ရဒီလိုနားလည်ပြီးတော့ဘုန်းကြီးတို့ကောင်းကံပဲအကျိုးပေးပြီးမကောင်းကံပဲအကျိုးပေးပြီး အဲ့ဒီအကျိုးပေးတဲ့အနေမှာတခါစိတ်ရင်းစေတနာရင်းကောင်းဖို့လိုပြန်ရောတချို့မကောင်းကံတွေအကျိုးပေးတော့ငါသူများကအရင်မဆိုင်ဘူးဆိုပြီးတော့တိုးပြီးတော့ရုပ်ပြီးတော့တိုးတိုးပြီးတော့ရုပ်မာသွားတယ်တိုးပြီးတော့မိုက်သွားတယ်မကောင်းကံကလေမကောင်းကအကျိုးပေးတော့ပိုမိုက်သွားပြီးတော့ပိုပြီးတော့မိုက်တွင်းနေပြီးတော့အပယ်လေးပါရောက်တာမကောင်းကံက စိတ်ထားမတက်လို့ရှိရင်စိတ်ကြောက်စရာကောင်းတာပဲဒီမကောင်းကံတခါကောင်းကံကိုလို့ဆိုတော့သူကလည်းစိတ်ထားမတက်လို့ရှိရင်အများကြီးကြောက်စရာကောင်းဒီခုကာလမှာလူလူလောကကြီးပြောကြတယ်အဲအမျိုးမြတ်အမျိုးကောင်းတယ်ဥစ္စာပေါ်တယ်ရုပ်ချောတယ်ပညာတတ်တယ်ဒါအကောင်းတွေကောင်းကံတွေအကျိုးပေးတယ် ဒီတိုင်းဆိုတော့အကောင်းပဲဒါပေမဲ့စိတ်နေစိတ်ဓာတ်လိုက်ပြီးတော့ဒါချေကောင်းမကောင်းစဉ်းစားရတချို့အမျိုးကအထက်တန်းကြမိမိတို့ရွာမှာမိမိတို့နယ်မှာအမျိုးကအထက်တန်းကြရှင်းကကုသိုလ်ကံနဲ့ကြိုးပေးလို့အမျိုးကောင်းနဲ့သွားပြီးတော့ဖြစ်ရကောင်းပါလားသူကမစွန့်ထွက်နေကြတယ်တယောက်က အတိအလိမ္မာတွေဘာတွေနှုံသန္တရာတွေဘာတွေဘာမှမစင်သက်တတ်တော့မနကြီးအဲ့ဒါအမျိုးမြတ်ထာနဲ့ပဲလေမာနကြီးတဲ့အတွက်သူ့မှာအကုသိုလ်ကံတွေထဝင်ပြီးတော့နောက်တကြီးအမျိုးယုတ်တာကစပြီးတော့ပယ်လေးပါသွားရဲ့တော့အမျိုးမြတ်ရင်မာနမကြီးနဲ့တို့အမျိုးကလေအထက်တန်းကြတို့နယ်မှာတို့တို့ပတ်ဝန်းကျင်မှာတို့အမျိုးကအထက်တန်းကြတယ် အဲ့ဒါလို့တက်တန်းကြတာစေကံကောင်းလို့ပေါ့လေထားပါတော့ဆိုပြီးတော့မမာနတွေတခါတည်းနှိမ်ချလို့တကားပြောလို့ဘာလို့ရိုးရိုးသားသားကလေးပြောလို့သူတစ်ပါးဘောမှာမေတ္တာစကားပြောလို့ကရုဏာစကားပြောလို့ဆိုတော့ဒီကနေပြီးတော့စိတ်တော်တာပဲဘသူတွေမြန်လဲသိသလားဟာသူတို့အမျိုးကထက်တန်းအင်မတန်ကြတာ ဒါတော့မှလေကျုပ်တို့နဲ့များစကားပြောလိလိသားသားရှိလိုက်တာကျုပ်ပြင်ကြီးညိုလိုက်တာလေဘသူကလေးဟောဒီဘဝမှာကိုသူ့မလေအကျိုးတွေရပြီးတော့နောင်တန္တရာဒဲတဲ့ပြင်းမြတ်တဲ့အကျိုးတွေရောက်သွားအမျိုးမြတ်တကံအစင်းစာရုပ်ချောအစင်းလာရုပ်ချောတော့နော်လေရှေးကံ ကောင်းလို့လို့ဒီလိုသဘောမထားပဲနဲ့သူ့ဟာသူမာနကြီးပြီးတော့အော်ဒင်းနေရမှာသူမတော်ချင်ပါဘူးသူများကိုသူကရုပ်ချောတာနဲ့ပဲသူများပေါ်ထင်သေးပြီးတော့အချင်းမှန်တဲ့အလှကုန်တဲ့သူများအဖက်မတင်သူ့ကိုသူများကနည်းနည်းပါးပါးအရေးစိုက်ကြတယ်ဆိုတဲ့ဥစ္စာကိုသူကစိတ်ကြည့်ဝင်တဒါဒီအချင်းရတဲ့အတွက်ကုသိုလ်ကံအကျိုးပေးပေမဲ့လို့ အကုသိုလ်တွေဆက်ဝင်ပြီးတော့သူ့မှာလေနောက်ဘဝတန္တရာမှာအစင်မလှဖို့ရာရောအပဲလေးပါသွားဖို့ရာရောအကြောင်းတွေဖြစ်ပြန်အစင်လှတာ ਨੇ ဒီတော့ကြောက်စရာကောင်းတာကသူများမဟုတ်ဘူးဘုန်းကြီးတို့ရဲ့ဖရာအဲရှင်ရဲ့ညီတော်ရှင်အာနန္ဒာအလောင်းကတဘဝမှာသိတ်လှတဲ့လူတစ်ယောက်ဖြစ်သိတ်လှတော့သူ့ကိုဘေးကအမျိုးသမီးတွေကအင်မတန်အရေးပါကြအရေးပေးကြ အဲ့ဒီအရေးပေးတရားလေသာသူကလည်းပဲပြန်ပြီးတော့ကိုအဲဖောက်ဖောက်ပြန်ပြန်လေးဖြစ်လိုက်ရဲ့အဲ့ဒီဖောက်ဖောက်ပြန်ပြန်ဖြစ်တာနဲ့ပဲမရက်ကြပြီးတော့တော်ကြတော့နပုံပန်းတို့ဖြစ်ရတယ်တရိတ်ဆန်းဖြစ်ရတယ်တရိတ်ဆန်းမလဲပဲအထီးမဟုတ်အမမဟုတ်ဖြစ်ရတယ်လူဖြစ်ပြန်တော့လည်းယောက်ျားမဟုတ်မိန်းမမဟုတ်ဖြစ်ရတယ်နောက်မိန်းမဘဝဖြစ်ရတယ်နောက်အတော်လေးကြာတော့မှပြန်ပြီးတော့ယောက်ျားဘဝဖြစ်ကြည်စမ်းသူများမဟုတ်ဘူးရှင်အာနန္ဒာအလောအဲ့ဒါလို့ အင်မတန်လှနေတဲ့အတွက်ကြောင့်သူ့မှာလေမကောင်းကျိုးတွေခံစားပြီးတော့မိမဘဝနဲ့ဘာနဲ့ကျင်လီပြီးတော့အဲလူဘောယောက်ျားဘဝကိုအတော်ကြာမှပြန်ပြီးတော့ရခဲ့တယ်။ဒါကြောင့်ကုသိုလ်ကံအကျိုးပေးပေမဲ့လို့အလိမ္မာဆိုတာအမှန်တန်လို့တာ။အဲဒီအခါတုန်းကသာသနာ့ဘဖြစ်လို့မို့နေမှာပေါ့။သာသနာတွင်သာဖြစ်မယ်သူတော်ကောင်းတွေကသာပေါင်းတင်ဆက်ဆံရမယ်ဆိုရင်ရှင်အာနန္ဒာတို့လိုပုဂ္ဂိုလ်အလောင်းဟာဒီအကြောင်းမဲ့မကောင်းတဲ့အလုပ်တွေမလုပ်မိပါဘူး ခုတော့ကာလဒေသကမကောင်းတာနဲ့မိကောင်းဘာကောင်းဆရာကောင်းသမားကောင်းတို့ရဲ့အတွေ့နဲ့မတွေ့ရတာနဲ့မှားမှားရည်ရှင်အာနန္ဒာလောက်တော့ရုပ်ချောတဲ့ဘဝကြီးဖြစ်ရတယ်ဒါတော့ရုပ်အစင်းဟာအမှန်တန်တတိထားဆရာကောင်းတယ်ဘုန်းကြီးတို့မြို့ကြီးပြကြီးတွေမှာအမျိုးသမီးတွေရုပ်အစင်းလှတာနဲ့ပျက်စီးကြတယ်တော်တော်များများပျက်စီးကြရုပ်အစင်းလှတာနဲ့ပဲတပြင်းမတရားတဲ့အလုပ်တွေလုပ်ကြဒါကြောင့် ရုပ်အစင်းလှမှုအမျိုးမြတ်မှုပါနောက်ထပ်ကောကအလိမ္မာပါမှအထက်တန်းခက်ပြီးတွေးပြီးတော့ကျိုးရတယ်ရုပ်အစင်းလှပေးမယ်လို့အမျိုးမြတ်ပေးမယ်လို့စိတ်ထားမတတ်လို့ကြည့်ရင်ပြန်ပြီးတော့အောက်တန်းကြဖို့အကြောင်းဖြစ်တယ်တခါဥစ္စာပေါ်တာဥစ္စာပေါ်တော့ကိုရိုးရိုးရှေးကံကောင်းလို့ဥစ္စာပေါ်ပြီးတော့အာသွန်ကျက်ပေးကံမယ်မရှိဆင်းရဲတဲ့သူတွေကိုညာညာတာတာနဲ့စောင့်ရှောက်မယ် ဟိုကိစ္စဒီကိစ္စကုသိုလ်ကိစ္စတွေကိုငါကဦးစီးကောင်းဆောင်ရွက်ဆောင်မယ်မရှိဆင်းရတဲ့သူတွေရဲ့နေဖို့ရန်ဆိုင်ဖို့ရန်ဇေယတစောင်းဖောက်မယ်မရှိဆင်းရတဲ့သူတွေရဲ့ဆေးကုဖို့ရန်ကိလနာသာလာဆိုတဲ့ဆေးရုံတို့ဘာတို့စောက်မယ်မရှိဆင်းရတဲ့သူတွေရဲ့ပညာလွယ်တကူသင်နိုင်ဖို့ရန်ဆရာတွေငှားပြီးတော့ပညာသင်ကျောင်းကြီးတွေငါကလှုပ်ပေးမယ် သာသနာတော်နဲ့ကြုံလို့ရှိရင်သာသနာတော်ကြီးငါထောက်ပံပြီးတော့သာသနာတော်ကြီးတိုးတက်အောင်ငါလုပ်မယ်ဟုတ်တယ်လို့ဆိုတော့လေပစ္စည်းဥစ္စာတွေကသိပြီးတော့တန်ဖိုးကြီးနည်းနည်းတန်ဖိုးကြီးတာမဟုတ်ဘူးတကယ်ကိုပါရမီရှင်သူတော်ရှင်တွေကဒီပစ္စည်းရှိရာဘဝကနေပြီးတော့ပါရမီတွေထပ်ဖြည့်ကြတာပဲအဲ့ဒါလည်းမဟုတ်ပဲနဲ့ဟိုတစ်သေးသားလေးယောက်လေသုဒနာတော်တို့တို့ကြတော့ပစ္စည်းရှိတာနဲ့မလို့မတရားတွေလိုက်စားလိုက်တာယခုတည်းရှိတန်ရင်အဲတန်ရင်ငရဲမှာ ကြာပြီးတော့ပြက်နေကြရတယ်ဆိုတော့ပစ္စည်းရှိတဲ့ဥစ္စာဟာလိမ္မာတယ်ဆိုတဲ့ပုဂ္ဂိုလ်အတွက်အင်မတန်တန်ဖိုးရှိတဲ့မလိမ္မာတဲ့ပုဂ္ဂိုလ်တွေအတွက်စိတ်ကြောက်စရာကောင်းတဲ့မိမိကိုပြန်ပြီးတော့နှိမ့်ဆက်တာပဲပညာပညာတတ်တယ်ဆိုတဲ့ဥစ္စာဉာဏ်ကောင်းတယ်ပညာတတ်တယ်ရှေးကံအင်မတန်ကောင်းလာလို့တတ်တယ်အဲ့ဒီပညာအကြောင်းပြုပြီးတော့မာမာနတွေကြီးလို့အဲ့ဒီပညာအကြောင်းပြုပြီးတော့မတရားတဲ့နိလန့်တွေရှားလို့ အဲ့ဒီပညာအကြောင်းပြုပြီးတော့လက်နဲ့ကရိယာတွေလှုပ်လို့အဲ့ဒီပညာအကြောင်းပြုပြီးတော့လောကီအာယုံကာမဂုဏ်တွေခံစားပဲမှာအဲအလုံးအဲဒီဖင်းလို့တလုံးဆိုလို့ရှိရင်ပညာရှင်းကံကြောင့်တတ်နေတဲ့ပညာရှင်းကံကြောင့်အသိဉာဏ်တွေဟာမတရားဘက်မှာသွားပြီးတော့သုံးတဲ့အတွက်ကြောင့်နောက်မှာအပယ်လေးပါသွားပြီးတော့ပညာဉာဏ်ဖြစ်တဲ့သူတွေပြန်ဖြစ်ဖို့ရအကြောင်းဖြစ်တယ်။ဒါပညာဉာဏ်အကြောင်းပြုပြီးတော့ ငါလေးရှေ့ကံကောင်းလို့မို့ယခုဉာဏ်ပညာတွေထက်လာတယ်အသိဉာဏ်တွေကြီးလာတယ်ဉာဏ်ပညာမရှိတဲ့သူတွေငါကပို့ပြီးတော့လိမ္မာလာအောင်အသိဉာဏ်ရှိအောင်ပညာသင်ပေးမယ်ပြောဟောပေးမယ်ဆုံးမပေးမယ်အဲလိုဆိုလို့ရှိရင်ပညာတွေကြီးလို့ဘုရားလုံးလို့ပုဂ္ဂိုလ်တွေဖြစ်လို့သိကောင်းတာပဲဘယ်လိုမှမဟုတ်ပဲနဲ့ဉာဏ်ပညာအကြောင်းပြပြီးတကားလားမာနာကြည့်ပြီးတော့သူများအထင်သေးလို့ သူများဉာဏ်ပညာဉာဏ်တဲ့ဥစ္စာပဲပြောင်းလို့ဆောင်လို့လုပ်လို့ရှိရင်ကိုဟာဘွားသန္တရာမှာဉာဏ်ပညာဉာဏ်ဖြစ်တဲ့သူဖြစ်ရမယ်အဲဒါကြောင့်အဲဒါလိုမဖြစ်ရအောင်လေကံကိုအင်မတန်နားလည်ဖို့ကောင်းပါတယ်လို့ကံဆိုတာစေရနာခေါ်တယ်အဲ့ဒီစေရနာဟာဘွားသန္တရာမှာဘွားဆက်တိုင်းလိုက်တယ်ဘွားဆက်တိုင်းလိုက်ပေးမယ်လို့ကောင်းကံမကောင်းကံအမျိုးမျိုးဟာကာလဂတိဥပတိပယောဂတွေမကောင်းရင်မကောင်းတယ်လို့ကြိုးပေးတယ်ကောင်းရင်ကောင်းတယ်လို့ကြိုးပေးတယ် အဲ့ဒီအကျိုးပေးတဲ့အခါကြကြံတော့လည်းပဲအတိလိမ္မာဉာဏ်ပညာတွေကလိုက်နိုင်မှဆက်ပြီးတော့အကျိုးရတယ်အဲ့ဒါကြောင့်ဆက်ပြီးတော့အကျိုးရတယ်သူတော်ကောင်းပြည့်အောင်ဟာကံပြုနည်းနဲ့တကွကံကောင်းတွေဖြစ်ပြီးတော့ရရှိတဲ့ကံကောင်းရဲ့အကျိုးကိုကောင်းကောင်းအသုံးချနိုင်တဲ့သူတော်ကောင်းပြည့်အောင်ကိုကြီးကုန်းကကြိုးစားနိုင်ကြစေကုန်တည်း